ယ်လိုဆိုလို့ရှိရင်တရားတရားနဲ့ပြည့်စုံပါသလဲဆိုတော့ဒီနေ့ကစာပိုင်းတော့ဟောခဲ့ပါတရားတရားနဲ့ပြည့်စုံမှုဤကမဟာနာမဥပါဒကောတတော်ဟောတိတတ္တဟိသတ္တရတ္တခောတိမဟာနာမမဟာနာမင်းဤကဤဘုရားသာသနာ၌ဥပါဒကောယရနာသုံးရကောပြည့်စုံလို့ရှိတော့ဥပါဒကာသည် နာသုံးယောက်ရှိတဲ့မျိုးသားဥပါဒကမျိုးသမီးဥပါဒကမှအတူတူပါပဲပတ်တော်ရာတရားနဲ့ပြည့်စုံသည်ယုံကြည်မှုနဲ့ပြည့်စုံသည်ဟောတိဖြစ်၏ဘာယုံကြည်ရမလဲဆိုရင်တရဟတိတထာတသဘောတယ်ရာရကမြတ်စွာဘုရား၏ဘောတယ်သစ္စာလေးပါးခသိန်းသောတရားကိုပြီးတော့ဗောဓိဉာဏ်ကိုသတ္တတိယုံကြည် မြတ်စွာဘုရားသစ္စာလေးပါးတရားလုံးလုံးသောတရားတွေကိုယ်ပညာနဲ့ပြီးတော်မူတယ်ကိုယ်ပညာနဲ့တဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်ဆိုတာယုံကြည်တယ်မြေယောဖလာအနေရကဘုရားဘာသာပြည့်နေတဲ့ပုဂ္ဂိုလ်အားဖြင့်ဒီကလောကီပါဆဲရမှာလို့ပြောတယ်။အဲဒါကြအလုံးစုံသိရဆိုလုံးစုံသိရဒီတိုင်းမှယုံကြည်နေတာပါပဲ။ အဲဒီလိုမဟုတ်တဲ့အခြားဘာသာဝင်တွေအခြားယူဆရှိနေတဲ့ပုဂ္ဂိုလ်တွေကတော့ယုံကြည်ဦးတာဆိုတာဆဲမလွယ်ဘူးဆိုတော့ဘာသာသူတို့ကိုလို့လူဆိုရင်လူအတူတူပဲသူတို့ကဒီလိုတွေ့တာဒါကောင်းမင်ဘုံကဘုရားကြီးလူကြီးအားကိုးတဲ့ပုဂ္ဂိုလ်တွေရတယ်လူသားချင်းစိတ်ဓာတ်ဒီလိုဘုရားကြီးတယ်ဆိုတာသူတို့သိသဘောမင်းကြောက် ဘာလောကကြီးနဲ့လူတွေတ attva တွေဆံကျင်းနိုင်မှသူကဘုရားလို့ပြောရတယ်ဒီလိုအယူရှိနေတာဒီလူသားကနေပြီးမှဆံကျင်းနိုင်မယ်ဘုရားသိရမလားမဟုတ်နိုင်ဘူးဆိုပြီးသူတို့ကလည်းဒီလိုအယူဆဆွဲလာနေပြီးမလွယ်ဘူးသူကဒီကြီးကပုံခဲ့တဲ့ဘာရမီရှိတဲ့ပုဂ္ဂိုလ်တွေတော့လည်းအစာဘာသာရည်အယူတရားတွေရောက်နေတယ်လို့ ဘုရားဘာသာတရားကြားနာပြီးတော့ဘုရားဘုရားကြီးညိုနိုင်တဲ့တရားတွေဖြစ်ပါအာပါရမီကြီးကြီးတဲ့ပုဂ္ဂိုလ်ကိုယ်နိုင်ငံပုဂ္ဂိုလ်တွေသူတို့ဘယ်သူမှတရားမဝဲရဘူးသူတို့ကသူတို့ပဲရှားဖွေပြီးတော့ဘုရားဘာသာတရားတွေသဘောကျလာဒီမှာလာပြီးတရားလည်းအထုတာလည်းရှိကြံကြပဲသူတို့စာနယ်ရေးစီအထုလာခြင်းလို့ဆိုပြီးတော့ခုနေတာကလား လာဖို့ရတယ်မလွယ်ပါဘူးလာရင်လည်းခွန်ရက်တယ်လည်းခွန်ရက်ဆိုတော့ဘာမှပြပါဦးမနေရတယ်လည်းတယောက်တည်းမှရောက်လာလို့အနာပါအိမ်မဲတဲ့လောက်ပြင်မှာအဲဒီလိုသူတော်တွေရှားဖွေလာတဲ့ပုံကိုယ်တွေရှိပါတရားဆိုတာသစ္စာလေးပါးတရားတွေကိုယ်တိုင်သိပြီးတော့အလုံးစုံသောတရားတွေပြီးတဲ့ဘောရင်းညာ ရာဇမညာသဗ္ဗညညာနဲ့ပြည့်စုံတယ်ယုံကြည်ရမယ်အဲဒီယုံကြည်ရတာတရားရှိတယ်အဲယုံကြည်ဘုံကဂုဏ်တော်၉ပါးနဲ့ဒီဒီဒီသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓဝိသရဏသမ္မာနောသူတော်လောကဝိယောနုတ္တရောပုရိသဓမ္မပါရတိသာသာဒီဝမနုဿာနာဘုဒ္ဓဘဂဝါလူအာယုံကြည်ဘုံချင်းရာကိုပြ ညာရဲ့ဥပ္ပိတော်ရတဲ့ကြားနေတဲ့ဗမာမရတဲ့ပုဂ္ဂိုလ်တော့တည်ရှိမှာမဟုတ်ပါဘူးသောဘဂဝါဘုံတော်၆ပါးနဲ့ပြည့်စုံတော်မူသောထုံမြတ်စွာဘုရားကြီးဤတိပိဤသို့သောအကြောင်းကြောင့်လည်းအရဟံအရာမိတော်မူပါလေ၏အဲသစ္စာဘုရားအရဟံမိတော်မူရဲ့ဘာကြောင့်လို့ဤသို့သောအကြောင်းကြောင့်ဒီကြောင်းကြီးက မျိုးမျိုးတွေရှိနေတော့ယူသောအကြောင်းကြောင့်တော့ဒါမြင်ရပဲအားလိုက်ရတော့တာအရဟံမြင်အကြောင်းကတစ်မျိုးသမ္မာသမ္ဗုဒ္ဓမြင်အကြောင်းကတစ်မျိုးအကြောင်းတစ်မျိုးစီတွေပါပဲအရဟံမြင်အကြောင်းကလည်းတနည်းပြောရတဲ့တည်းအာရကတ္တာကိလေသာတွေမှာဝေးကွာသောကြောင့်လောဘဒေါသမောဟစသဖြင့်ကိလေသာတွေဝါဒနာနဲ့တကွကိလေသာတွေမှာအဲ့ဆိုတရားဝေးကွာဆင်ကြရမှုလို့

အလိုရှိတဲ့အတိုင်းလောကီလောကုတ္တရာကောင်းကျိုးချမ်းသာတွေရနိုင်တယ်ဒါကြောင့်မို့လူနာကျင်မှာတတ္တဝါပေါင်းနဲ့ဥဇောတုခန္ဓာမူလိုက်တော့ကြောင့်အရဟံမိတော်မူပါလေသည်ဒုတိယနဲ့ဒီနည်းနဲ့တော့တော်ပါပြီဟိုမှာတရားဓမ္မ၅ခုတောင်ပွဲတယ်သမ္မာသမ္ဗုဒ္ဓောတိတိဒီဥဇောတော်အကြောင်းညွှန်လဲသမ္မာသမ္ဗုဒ္ဓောသမ္မာသမ္ဗုဒ္ဓမိတော်မူသည်တဲ့သမ္မာဆိုတာ မှန်တယ်လို့အဓိပ္ပာယ်ရှိတယ်မှန်စွာတန်ဆိုတာကိုးတာရယ်ဗုဒ္ဓကပြီးရယ်အဲဒီစကားသုံးလုံးပေါင်းထားတယ်မာမာတန်ဗုဒ္ဓမှန်စွာကိုးတိုင်းပြီးပြီပြီးပြန်ပြီးတဲ့တရားတွေပြီးတော်မူတယ်ပြီးတဲ့နေရာမှာလဲသူတော်ဘာထံကညီးခံပြီးတော့ သင်ကြားလေးလာပြီးသိတာမဟုတ်ဘူးကိုယ်တိုင်သိတာတဲ့ကိုယ်ပိုင်ညာနဲ့ကိုယ်ကြီးစွန့်ရတတ်ပြီးဆိုသူသာဆင်ញင်ပြီးတော့ကိုယ်ပိုင်ညာနဲ့ပြီးရဲ့ကိုယ်ပိုင်ညာနဲ့ပြီးရဲ့ဆိုတော့လေအလွဲတွေပြီးနေတာလည်းဖြစ်တတ်တယ်ဆိုတာအဲကိုယ်ပိုင်ညာနဲ့ပြီးနေတယ်ဆိုတာ ယ်သူမှအာမကိုပဲနဲ့ကိုယ်စိတ်ကြီးနဲ့ကိုသဘောပေါက်ပြီးပြီးတယ်ကိုယ်တွေးပြီးတယ်ကိုယ်တွေးပြီးတယ်ဆိုတာခုနှစ်သာသာလာရှိတယ်ကိုယ်ကိုအဲဘယ်ဆရာမရှိတဲ့ကိုယ်ကိုတရားထုတ်လို့တရားတွေပေါက်နေတဲ့ပုဂ္ဂိုလ်တွေရှိတယ်အဲဒါတွေကမမှန်တာဘူးကိုယ်ကိုပေါက်နေမမှန်ကိုယ်ကိုပေါက်ရင်ဘုရားရင်လည်းကြည့်ရမှာဘုရားမဟုတ်ဘဲနဲ့ပေါက်နေတယ်ဆိုရင်ဒါမမှန်ဘူးဒါတော့လွယ်နေတော့ဒါတော့လွယ်နေရှင်းတယ် အဲတမ္မာမှန်စွာလည်းပြီးတယ်မှန်လည်းမှန်တယ်ကိုယ်တိုင်ပြီးလို့မှားတာလည်းမဟုတ်ဘူးတဲ့မှန်လည်းမှန်တယ်အဲဒါမှန်စွာကိုယ်တိုင်ပြီးတော်မူသည်သမ္မာသမ္ဗုဒ္ဓသစ္စာလေးပါးခါပင်တော်တရားတို့ကိုသူတော်ဘာထမြင်မခံမဲ့ကိုယ်ပိုင်ညာဟုံစမ်းသုံးစမ်းကြာဝေလေသုံးစမ်းကြာဝေက မှန်ကန်စွာပြီးတော်မူပြီတော့မြတ်စွာဘုရားသစ္စာ၄ပါးသစ္စာ၄ပါးခါပင်သောတရားတွေဆိုသစ္စာ၄ပါးတဲ့အတွင်းဝင်ပါလေတရားဝိဇ္ဇာတွေသစ္စာ၄ပါးကလို့သာမကြည့်သတ္တဝါတွေသဏ္ဍာမှာအများအားဖြင့်ဖြစ်နေတာဒုက္ခသစ္စာတရားတွေသင်္ခေတရားတွေယသိကမြင်တိုင်း ငြင်းပြီးဖြည့်ပြသွားတဲ့တရားပဲငြင်းတရားပဲမြစ်တရားသားကြအာကိုးကြမရှိမြင်နိုင်မြင်နိုင်အသေးသေးတွေဖြည့်ပြနေတာကြီးတယ်ပဲကြီးနေတာမရှိမြင်နေဘယ်လိုကောင်းပါလဲဆိုမဲ့သိမ့်ထားခြင်းလို့လည်းမရဘူးကောင်းလို့သိမ့်ထားလို့ရတယ်ပြင်သိမ့်နေရကြမှာသူတို့သိမ့်ထားလို့ရတာမဟုတ်ဘူးဆိုကြားတာကလည်းဒီတိုင်းပဲကြားပြီးဖြစ်ပြသွားတာပဲဘယ်လိုကောင်းတဲ့ဥစ္စာတွေလည်းပဲ သိမ်းထားလို့မရဘူးပြည်ပြီးပြတ်သွားတာနာနာနာနာနာရီရလည်းဒီတိုင်းပဲပြည်ပြီးပြတ်သွားတာပဲရတာကိုစားပြီးရတယ်ရတာတွေဒါအရေးကြီးတာပေါ့လေစားပြီးရတာတွေများအပြောင်းဝင်ပြပဲနေနေမယ်ဆိုသာရနာကကြာဝရမလို့အကောင်းဆုံးတစ်ခါတော့ချက်စားထားလိုက်ပြီးနေမှာဒီလိုမဟုတ်ဘူးသူကသာပြီးပြီးပြောက်ပြသွားတာ ကိုယ်ကအတွေးအထိတွေတဲ့ဒါလည်းရေးကြည့်တာပဲကောင်းတဲ့အတွေးအထိတွေအများအားရှိနေမယ်ဆိုလို့ရှိရင်မှန်ထမ်းတာမှာပဲဒီလိုလည်းမဟုတ်ဘူးသူကဖြစ်ပြီးကြောက်ကြသွားတာပဲကျမ်းမအောင်လို့မနာကြောက်ရဆက်ရတယ်ဒီကောင်းထိုင်တာပြအောင်ကြောက်ရဆက်ရခေါင်းတော်တွေ့ပြင်းနေအောင်ဒါရီရလည်းတော့ကြတော့ကြောက်ကြသွားတယ်မကောင်းထိုင်နေတာဖြစ်ပြန်ပြီနောက်ဆုံးနေ့ကျဒီတော့တဲ့ယောဂကြီးတော့ဖြစ်တာပဲအဲဒါကြောင့်တွေ့ထိတယ်လည်းအာမကိုရဘူး စိတ်ကိုစဉ်းစားကြံမြင်မှုတွေတဲ့စိတ်ကိုစဉ်းစားကြံမြင်နေရတာလဲအတ္တဝါရသဘောကျတယ်။ဒါတွေကလည်းပဲမြဲတည်နေတာမဟုတ်ဖြစ်ပြီးကြောက်ပြနေတယ်ဘယ်ဟာမှအာမကိုရအောင်။အဲဒါမြင်တာကြားတာနာနာစားပြီးတာတွေးကြည့်တာစိတ်ကိုစဉ်းစားကြံပြီးတာထောက်မျိုးဒုက္ခတရားတွေကြီးရဲ့ပဲမသိသေးတဲ့ပုဂ္ဂိုလ်တွေတော့ဒါတွေဆန္ဒတွေရှင်းတာပေါ့ဒါတွေအကောင်းကြီး တိုက်ရှားနေကြတာပဲကောင်းတယ်ကောင်းအောင်ဆိုပြီးကောင်းနေမယ်ကောင်းနေနုံနုံနဲ့ကောင်းမှုရာတွေပဲရှားနေကြတာပဲနည်းနည်းရွယ်ပုဂ္ဂိုလ်တွေသာမတိတာပေါ်ဒီကြီးတဲ့ပုဂ္ဂိုလ်တွေနည်းနည်းတော့ပြီးဒါပေမဲ့လို့ဘာသာတရားမှီကျပြီးတော့ပြီးတာနောက်တော့ရဟောတဲ့တရားမှီကျပြီးတော့ပြီးရဟောတဲ့တရားမကြားတဲ့ပုဂ္ဂိုလ်တွေသိဝင်စားတဲ့ပုဂ္ဂိုလ်တွေမှာအရွယ်ကြီးနေတယ်မင်းလည်း ဆင်းရဲမှမပြီးပါဘူးချမ်းသာတယ်ဦးမယ်လို့ရှင်းနေတာအကောင်းတယ်ရှင်းနေတာညဇောပြဟောတဲ့တရားတွေကြားနာထားတဲ့ပုဂ္ဂိုလ်တွေကတော့နည်းနည်းကြီးလာလို့ရှိရင်တော့တရားပဲအာမထုံနိုင်ဘူးတော့ပြီးလာပြီဒုက္ခတွေပဲလို့ဆိုကြီးနေကြီးရသူတို့တရားအာမထုံအောင်ဒီလိုကြီးတော့ကိုယ်လိုတိုင်းဘာမှမဖြစ်တော့အဲဒီမှာကြီးရတဲ့ဒုက္ခမှန်ပြီးတယ် ရာထုတ်ထားတဲ့ပုဂ္ဂိုလ်တွေကတော့သိုးတော်ရတယ်ပြီးမြင်နိုင်ကြတယ်ညာနဲ့စားတယ်ဖြစ်ပြီးပြည့်နေတယ်ပါမအာမကိုရောက်အခုလည်းဖြစ်ပြနေတာနောင်လည်းဖြစ်ပြနေမှာဒီလိုလည်းဖြစ်ပြနေမှာအဲကောင်းတာတွေဖြစ်ပြနေတဲ့ကတော်သေးရဲ့မကောင်းတာတွေဖြစ်ပြနေတဲ့ကကြရင်ဒုက္ခရောက်တာပဲဆိုတော့တော်တော်များများကြတယ်ကွဒီလိုကလူလူဘဝမှာမကောင်းတော့နတ်ဘဝတွေ နောက်ဘဝလည်းကြရင်ကောင်းနိုင်မယ်လို့ပြောနေနောက်ဘဝလည်းဒီတိုင်းပါပဲသူ့ဘဝဥဒ္ဓကပြည်ပြန်တယ်တရားကြီးလည်းပဲအဲဒါကြောင့်ဒုက္ခတရားတွေဒီဖြစ်တာပြည့်စုံများပြည်ပြီးပြည့်နေတဲ့တရားဒုက္ခဆင်းရဲကြီးလည်းပဲအဲဒါမြတ်စွာဘုရားပြီးအောင်အဲဒါပြီးအောင်လည်းဟောထားတယ်ဟောထားတဲ့အတိုင်းကိုတရားထုတဲ့ပုဂ္ဂိုလ်တွေကိုညာစွမ်းရှိသလောက်သဘောပေါက်ပြီးတော့သိကြတာပဲ။ အဲဒါပြီးအောင်လို့အရေးကြီးတာပဲမြတ်စွာဘုရားသာသနာတော်ဒီဒုက္ခသစ္စာပြီးအရေးကြီးအဲဒီဒုက္ခသစ္စာကြီးအကြောင်းကသမုဒိယသစ္စာဒီကြောင်းတရားကအဲဒီဒုက္ခတွေဒုက္ခမှမသိတော့အကောင်းနေတယ်ပြီးဒါရနှိမ့်တဲ့သဘောကျနေတာကိုဒီလိုဟာတွေဖြစ်ပြနေတာလူဖြစ်ပြနေနာဖြစ်ပြနေအဲမြင်မြင်နဲ့ကြားကျင်နဲ့စသည်ဖြင့် ဒါတွေကမပြတ်ခြင်းဘူးဒါတွေပြောက်တော့မှစိုးရိမ်နေတယ်မမြင်ရမကြားရပဲနဲ့မတွေ့ရမသိရပဲနဲ့ပြောက်တော့မှစိုးရိမ်နေတယ်ဒီရတာမြင်ကြတွေ့ပြီးခံစားပြီးတော့နေကျင်တာကိုဒီဥစ္စာတွေအဲ့ဒါတွေလိုရှိနေအဲ့ဒီလိုရှိနေတဲ့သဘောကသမှုရသစ္စာပဲတဏှာဆိုတာသူပဲမခွာနိုင်ဘူးမစွန့်နိုင်ဘူးဒါလေးတွေကိုအဲ့ဒီသမှုရရှိနေတဲ့ကာလပါလုံး ဒီကနေ့အာရုံတစ်ခုကိုဆွဲလမ်းပြီးတော့ဘဝအသေးကဒီလိုဖြစ်နေတာလေယုံနာအသေးစိတ်တွေဆက်ဆက်ပြီးတော့ဖြစ်နေအဲဒီအဆွဲလမ်းကာယမှုတနာကင်းသွားမှဘဝအသေးယုံနာနဲ့မဖြစ်သူငြိမ်းနေတဲ့ဘဝအသေးယုံနာမဖြစ်တာကိုပဲငြိမ်းတယ်လို့ခေါ်တယ်မဖြစ်တာပါပဲအဲဒါနိရောဓသစ္စာနိဗ္ဗာန်ဖြစ်ပဲအဲဒီနိရောဓဆက်ရောက်ကြောင်းဖြစ်တဲ့တရားကမေဃသစ္စာပဲ ပါမာရိတိစသည်သောမဂ္ဂင်7ပါးတရားတကူတရားထုတ်နေရတဲ့အခါကာလသူတိုင်းမှတိုင်းဖြစ်နေတဲ့အမှတ်ပြမှုလေးပါပဲတို့ရုပ်ကတော့အမှတ်ပြတဲ့သဘောလေးမြင်တာအမှတ်ပြကြားတာအမှတ်ပြနာတာအမှတ်ပြသာပြတာအမှတ်ပြတွေ့ကြည့်တာအမှတ်ပြကိုယ်ရဆန္ဒအမှတ်ပြလောက်ကြတာအမှတ်ပြဒီကုသနာကြံစည်တာအမှတ်ပြအဲအကောင်းဆုံးဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းမှားပြီးသဘောတရားတွေဖြစ်တိုင်းဖြစ်တိုင်းမှားပြီးဒီတိုင်းဒီတိုင်းနဲ့မှားပြီးလား မဂ္ဂင်7ပါးတရားတွေပဲအဲဒီမှာသိရဆိုတာသမာဓိရှိတယ်လူတစ်ခုတည်းဖြစ်တာမဟုတ်ဘူးသမာသင်္ကပ္ပကလည်းပါတယ်ဒီနှစ်ခုတည်းဖြစ်တာလည်းမဟုတ်ဘူးသမာဓိရှိမှလည်းသိတာသမာဓိမရှိရင်သိတယ်သမာဓိကလည်းသူသူတို့ကိုယ်တည်းနဲ့ပြည်စုံမပြုနိုင်ဘူးတတိအမှားရမှဖြစ်တာတတိမှားရတာကလည်းအကြောင်းရဆိုင်အာထုံမှဝိရိယရှိမှဖြစ်တာဝိရိယမရှိဘဲနဲ့တတိကလည်းဖြစ်တာမဟုတ်ဘူးအဲတော့အကြောင်းရဆိုင်ပြီးအာထုလို့အမှားရတယ်အမှားရတော့အမှားရတဲ့အာယုံမှာ စိတ်တည်ရမယ်သမာဓိဖြစ်တယ်စိတ်တည်တော့အဲ့ဒီတည်တည်တဲ့အာယုံပိုင်းခြားပြီးတော့သိရဲ့သမာသင်္ကပ္ပနဲ့သမာဓိဖြစ်တယ်အဲ့ဒီဖြစ်ပါမဲ့ဖြစ်ပါတဲ့၅ပါးသောတရားတွေမှာတိုင်းမှာတိုင်းပါဝင်ပြီးတော့ပြင်းအဲ့ဒီ၅ပါးသောတရားတွေဖြစ်နေလို့ရှိရင်အဲ့ဒီမြင်မှုကြားမှုသိမှုတွေနဲ့စပ်ပြီးတော့မကောင်းမှုတွေမဖြစ်နိုင်တော့ဘူးတဲ့။ကာယကံမကောင်းမှုမဖြစ်နိုင်ဘူး ဟိုဒီကမကောင်းမှုမဖြစ်နိုင်ဘူးကာယကမကောင်းမှုကိုဖြစ်မတော်မသင့်တာတွေပြုမှုပေါ်တယ်မဖြစ်နိုင်အခုသဘာဝတတ်တဲ့ခိုးတဲ့စသည်ဖြင့်မကောင်းမှုတွေပြုနေတာတွေကညာကြရတာနေပြီးတော့အနိစ္စဒုက္ခအနတ္တသဘောအမှန်နေမသိလို့ပဲမှန်နေပြီးရင်အဲ့ဒါတွေမဖြစ်ဘူးအဲဒါကြောင့်အဲဒီမကောင်းမှုတွေကာယကမကောင်းမှုတွေကိုယ်ချင်းမကောင်းမှုတွေမပြုတော့ဘူး နှုတ်ပြန်လည်းမပြောခြင်းတဲ့စကားကြီးမပြောတော့ဘူးပြီးတော့မတရားတဲ့အသက်မွေးမှုအသက်မွေးမှုနဲ့စပြီးမတော်တဲ့အမှုတွေမပြုတော့ဘူးသမာဝါစာသမာကမ္မတာသမာဇီဝသိစ္စတွေလည်းပဲမှတ်တိုင်းမှတ်တိုင်းကြီးနေတယ်တဲ့လည်းဒီဖြစ်ပါတရားတွေအဲဒါနိဗ္ဗာန်ရောက်ကြောင်းတရားတွေပဲရောရသစ္စာဆက်ရောက်ကြောင်းဖြစ်တဲ့တရားတွေအဲဘုရားဘာကရှင်းဖို့ကအရိယာမဲရဲ့ရှင်းဖို့ကနေဝိပဿနာမဲနဲ့ဒီလိုရှုမှတ်ပြီးသွားနေတယ်ဉာဏ်ကြားတယ် နာနဲ့စပြီးတဲ့တွေ့ရှိတဲ့သုစနာကြာပြီးတဲ့ဒွါကြောက်ပါပေါ်တိုင်းပေါ်တိုင်းနဲ့ရှိမှပြီးဖြစ်ပြတဲ့တရားတွေအနိစ္စဒုက္ခအနတ္တတရားတွေပြီးပြီးလိုက်လာအာလောကီမေတ္တာသစ္စာတရားရှိပြီးမေတ္တာသစ္စာတရားတွေအဲဒီရှိပြီးမေတ္တာသစ္စာတရားပြည့်စုံတဲ့ခါကာလကြာနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့လောကုတ္တရာမေတ္တာသစ္စာတရားတွေဒါသမာဓိစိတ်နဲ့မဂ္ဂင်7ပါးတရားပြည့်စုံမှဖြစ်တယ်အဲဒါမေတ္တာသစ္စာသစ္စာ၄ပါးတရားဆိုတာ ယခုအများအားဖြည့်ပြနေတဲ့တရားတွေကဒုက္ခသစ္စာဒါတွေအကောင်းထင်နေတာနိစ္စရာသမှုရာသစ္စာဒါတွေကိုအမှန်တိုင်းပြီးအောင်အားထုတ်လို့အမှန်တိုင်းပြီးနေတာကမေဃသစ္စာမေဃသစ္စာချင်းအမှန်တိုင်းပြီးတော့သေခတဲ့နည်းနဲ့နိဗ္ဗာန်မျက်မှောက်ပြုဘဝတူယုံနာခန္ဓာတွေမပြည့်ဘူးငြိမ်းသွားတယ်အဲဒါနိရောဓသစ္စာအဲဆင်းရဲအစမှ ဒီကကြောင့်အစစ်မှန်သမ်းသာအစစ်မှန်သမ်းသာကြောင့်အစစ်မှန်ဆိုတဲ့သစ္စာလေးပါးတရားတွေသစ္စာတရားကိုယ်ပိုင်ညာမြင်ပြီးတော်မူသည်အဲဒီသစ္စာလေးပါးတဲ့အကုန်လုံးကျွန်းဝင်တယ်သစ္စာလေးပါးကလွတ်နေတာရတော့မရှိဘူးအကုန်လုံးကျွန်းဝင်နေတာပဲသတ္တဝါရိသာနာမှာဆိုရင်အခုရှိနေတဲ့ဒုက္ခနဲ့သမှုရိယာပဲရှိနေတာပဲ။ အဲဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာပုဗ္ဗဘာကမေတ္တာသစ္စာဖြစ်အရိယာမဲ့ရောက်သေးခဏမှာတော့ဖြင့်အဲဒီမှာအရိယာမေတ္တာသစ္စာလည်းဖြစ်အရိယာမေတ္တာသစ္စာဖြင့်တွေ့ရတဲ့ယုံနာနဲ့ခါရငြိမ့်နေတဲ့သဘောကនិရောဓသစ္စာဖြစ်ပဲအဲဒီခါကာလကျသစ္စာလေးပါလုံးအဆုံးပြီးသစ္စာလေးပါလုံးဒီကိုယ်တဏ္ဍာမှာရှိတဲ့ယုတ်တရားတွေကဒုက္ခသစ္စာပဲအဲ ပြီးတော့အရိယာမေတ္တာမေတ္တာသစ္စာမျက်မှောက်ပြုရတဲ့ယုံနာသင်္ခါရငြိမ်းတာကနိရောဓသစ္စာအဲဒီနိရောဓသစ္စာမျက်မှောက်ပြုလိုက်တော့ပါမှုဒနာကျင်းတော့တာသူကတော့ပြင်းမှရှိတာမဟုတ်ဘူးသမှုရသစ္စာအဲသစ္စာလေးပါးကိုဒီရည်နဲ့ပြင်းနေတယ်အဲဒီ အဲဒီသစ္စာလေးပါးကလွတ်တဲ့တရားရဲ့လို့မရှိဘူးသစ္စာလေးပါးပြီးတယ်ဆိုတော့ဒုညောတရားတွေပြီးတာဒါနဲ့ဆိုတရားသစ္စာလေးပါးခါရင်တော့တရားတွေကိုကိုယ်ပိုင်ညာဖြင့်မှန်ကန်စွာပြီးတယ်တဲ့ဒါလည်းသူများထာနိသနာမှုရှိကတောထွက်လာကစားကဘုရားလောင်းတော်ဟာအာလာရယသိဥရကယသိညညာထာမိဟောပြီးတော့ဒီနိစ္စနည်းတွေကိုညှင်းယူပါတယ်ပြင်လဲပြင်ပါတယ်သမထ သံငန်းနည်းတွေပေါ့သမာဘ9ပါး10ပါးရတယ်နည်းယူပြီးတော့အာထုတ်ရလဲရရပြီးတော့ဒါလည်းပဲကိုရင်းနာချင်းတည်ရင်းချင်းတဲ့တရားတွေမဟုတ်သေးဘူးဆိုပြီးစွန့်ပြေပြီးတော့အသွေးဆမ်းမှန်ပြီးတော့သူ့အတူကြာတော့အဲဒီပရိစ္ဆသမုပ္ပါအကြောင်းအကျိုးတွေလည်းရှင်းပြပြီး ဥပါဒณะခန္ဓာ၅ပါးတရားတွေမြေတိုင်းကြားတဲ့ဓဝါ၆ပါးဖြစ်ပေါ်နေလုံနာတရားတွေကိုရှုဥပဒနာပြုပြီးတော့တရားကြည့်ရောက်တော့အဲမြေရတိစာဆက်ရောက်အရာတမေအရာတကိုပြင်မြေရတိစာဆက်ရောက်ပြီးတော့တရားကြည့်တော့အဲဒီမှာလုံးဝတရားတွေပြီးသွားတယ်အဲဒါကိုယ်ပိုင်ညာချင်းပြီးတာအမှန်တိုင်းပြီးတာအဲဒီလိုကိုယ်ပိုင်ညာပြီး သစ္စာလေးပါးလုံးစုံတရားတွေအမှန်တိုင်းသိသွားတာကိုဆရာဖြစ်တယ်လို့ခေါ်တာပါပဲဆိုတဲ့တရားဖြစ်တယ်ဆိုတာပဲသမ္မာသမ္ဗုဒ္ဓသစ္စာလေးပါးခပ်သိမ်းသောတရားတွေကိုသူတစ်ပါးအထံနိမခံမဲ့ကိုယ်ပိုင်ညာဟုံစွမ်းဖြင့်စုံစမ်းရှာဖွေစွာမှန်ကန်စွာပြီးတော်မူလေတော့မြတ်စွာဘုရားအဲဒီလိုမြတ်စွာဘုရားကိုယ်ညာဖြင့် ရှာဝေဒီအမှန်တိုင်းပြီးတော်မူလို့အမှန်တိုင်းပြီးတဲ့တရားတွေဟောတော်မူတယ်အဲဒီတရားတွေတို့အားထုတ်လို့တို့လည်းပြီးရတယ်လို့အာပြုပြီးပြီးရရမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေတော့သူပြောကြမလို့ပါဘူးအဲတရားထုတ်လို့ကိုယ်လည်းအပြီးမပြည့်စုံတဲ့ပုဂ္ဂိုလ်တွေအဲဒီတိုင်းအာရုံပြည့်ပြီးတော့ပြီးညိုရအဲဒီလိုပြီးညိုလို့ရှိရင်သာသာတော်သရာတရားနဲ့ပြည့်စုံပါပဲယုံကြည်မှုနဲ့ပြည့်စုံပြီအဲဘောတဲ့ သစ္စာ၄ပါးအလုံးစုံတရားတွေကိုသိတော်မူသောဘောဓိညာကိုတထာဂရတာမြတ်စွာဘုရားဘောဓိဘောဓိညာကိုသတ္တအတိယုံကြည်ဆိုလို့ဆိုလို့ရှိရင်သာဂရတရားနဲ့ပြီးဆုံးတာပဲဒါတော့ခုငငယ်ကတည်းကမြေယောခလာဘုရားဘာသာပြည်လာတဲ့ပုဂ္ဂိုလ်တွေကတရားနဲ့ပြီးဆုံးတာကြာပါပြီအခုတရားနာတရားထုတ်တဲ့အခါပို့ပြီးတော့ပြီးဆုံးတာပေါ့တရားထုတ်လို့ကိုယ်တိုင်တွေ့သိနေလေ အဲဒါတရားပြည့်စုံတာအရိယာမေဖို့ရောက်ပြီးတော့သွားတော့ပြီးသွားလို့ရှိရင်အဲဒါတော့ခိုင်မြဲသွားအိန္ဒိရာတရားတော့ကောင်းကြီးခိုင်မြဲသွားအဲဒီကြောင့်အထုသွားဖို့ဒီကတော့တော့မှအဲဒီတရားပြည့်စုံပြီးတော့ ပြည်စုံခြင်းနဲ့တရားတွေပြည်စုံတယ်ပြည်စုံအောင်စူးစမ်းအထုပါဖို့ပါပဲမတန်ကြောင်းညို့လို့သာသာပြသာသနာနဲ့တွေ့ရတယ်သာသာပြတရားတွေနားရတယ်သာသာပြကိုယ်တိုင်သိသိထားတဲ့တရားတွေကိုနားရတယ်အဲဒီတရားတွေအတိုင်းအထုရတယ်အထုရတော့ကိုယ်တိုင်လည်းပဲသိနေလို့သိရတယ်လို့အဲဒီများပါတယ်ဝန်သားပြပါပဲအဲ့ဒါကြည့်လို့ကြည့်ကြပြန်မကုန်သေးတော့ဘူး အရာတမေအရာတခုရောက်မှကုန်မယ်။အဲဒါကြောင့်ဒီရင်ဒီတဲ့တရားတွေမသိရသေးတဲ့တရားတွေသိရအောင်မပယ်နိုင်တဲ့ဒီတရားတွေပယ်နိုင်အောင်အဲဒါနဲ့လည်းသူတည်းသူသာအထုကြသူသာအထုခြင်းနဲ့မိမိတို့ကိုကြည့်ရတော့တရားတို့တရားများကိုသင်္ညာစွာဆက်ရောက်ရင်မမောက်နိုင်ကြပါဘူး။သာ